သာသနာတော်နှစ်1560ခုနှစ်ကောဇာလက္ခဏာ1388ခုနှစ်လျော်လာဇန်ရှိခရစ်နှစ်2016ခုဇွန်လ23ရက်တနင်္လာနေ့အမေရိကန်နိုင်ငံဗီလင်းပြည်နယ်ဆီလဝါစပရင်မြို့မင်္ဂလာရာမကျောင်းတိုင်ကြီးတွင်၌ရှင်မင်းဟောဆရာတော်ကြီး ချိန်ပြည့်မာသတိပဋ္ဌာန်ဆယ်ရက်တရားစခန်းပွဲမှာမာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုလာရောက်ပြီးတော့ဒီလိုသေးသေးကျင့်ကြံပွားများအားထုတ်ကြတဲ့ယောဂီများနဲ့ဓမ္မသမဏကုသိုလ်တို့လာရောက်စီပူးကြတဲ့တရားနာပရိသတ်များကိုဘုန်းကြီးဒီကနေ့ဓမ္မဒါနတရားလူပြည်လူမှာကတော့အင်္ဂုတ္တရနိကေတတကနိဗ္ဗာန်မှာလာတဲ့ အရိယာမောတသုဒ္ဓံတရားကိုအရိယာတို့စံဤတရားကိုအရိယာစံဤတရားကိုပါတရားတော်လေအရိယာစံဤတရားပါဗျာဒီတရားတော်ကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာအကျဉ်းပေါင်းများစွာယောဂီရောစင်များကိုကြားတော်မူခဲ့တဲ့တရားတော်ကြီးဖြစ်ပါတယ်ဒီလိုကျဉ်းပေါင်းများစွာ ဟောကြားရည်ဆိုတော့ထပ်ခါထပ်ခါဟောကြားရည်ဆိုတော့ဒီတရားတော်ဟာအရေးကြီးတဲ့တရားလားအရေးမကြီးတဲ့တရားလားအရေးကြီးတဲ့တရားပါဗျာယောဂီတော်စင်ညာလိုက်နာတဲ့လိုက်နာတိုက်တဲ့တရားဖြစ်လို့ဒီလိုရှင်မာဇီဆရာတော်ဘုရားကြီးဟာချိန်ပေါင်းများစွာမာဇီသာသနာရေးတာကြီးမှာဟောရင်တခြားနေမှာ မြို့နယ်တွေမှာအသေးသေးဆရာတော်ဘုရားရေဟောခဲ့တာဒီတရားတော်ကိုဒီမောင်မြောင်များစွာပါပဲအရိယာစတိတရားတော်ဘာတရားတော်လဲအရိယာစတိတရားတော်ပါပဲဒီတရားတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးကိုရောတံမေကုရုတံကမ္မတတ္တမဆိုတဲ့ဏီကုံရွာကြီးမှာမြတ်စွာဘုရားဟောတော်မူခဲ့တယ်။တတိပ္ပဏသုဒ္ဓဒေသနာတော်ကြီးပေါ့ ခုဘုန်းကြီးတို့ယောဂီများကိုယ်တိုင်ခန္ဓာညာရောက်ကျင့်ပွားအားထုတ်နေတဲ့ဒီတိပ္ပဏသုတ်တဒေသနာတော်ကြီးဟောတော်မူတာလည်းပဲဒီကမ္မတ္တမှာနိဂုံးရာကြီးမှာမြတ်စွာဘုရားဟောတော်မူခဲ့ခုဒီအရိယာမသသုတ်တဒေသနာတော်ကြီးကိုလည်းပဲကုလူတိုင်ကမ္မတ္တမှာနိဂုံးရာကြီးမှာပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဒေသနာတော်ဖြစ်ပါတယ် အဲ့ဒီဒေသနာတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးဟာယဟန်တော်များကိုဟောကြားတော်မူခဲ့တယ်ဘယ်ပုဂ္ဂိုလ်ကြီးဟောကြားခဲ့တာလဲယဟန်တော်များဟောကြားတော်ယဟန်တော်များကိုမြတ်စွာဘုရားဟောကြားခဲ့တယ်အဲ့ဒီအရိယဝါဒအရိယအာဝါဒဒီလိုလို့ခွဲပါတယ်အရိယဆိုတာကတော့အရိယပုဂ္ဂိုလ်၈ပါးပေါ့အာဝါဒဆိုတာစံနေရာဒိဋ္ဌိနဲ့ အရိယဝါဒအရိယပုဂ္ဂိုလ်၈ပါးလို့စံနေရအိမ်ပေါ့ဒီနေ့အချင်းချင်းပြောရင်အရိယလို့စံအိမ်ပေါ့အရိယလို့ပါအိမ်လေဆိုင်ပါဗျာအရိယပုဂ္ဂိုလ်ကြီးအဲ့ဒီမှာအမြဲတမ်းနှလုံးသွင်းပြီးတော့ဒီတရားတွေနဲ့ပဲအရိယပုဂ္ဂိုလ်များနေတော့ကြလိမ့်မယ်အဲ့တော့အရိယပုဂ္ဂိုလ်၈ပါးဆိုတာကမဂ်ပုဂ္ဂိုလ်၄ပါးဘုပုဂ္ဂိုလ်၄ပါး သောတာပတိမေသဂရာဂာမိမေအနာဂာမိမေအရဟတမေသောတာပတိဘုသဂရာဂာမိဘုအနာဂာမိဘုအရဟတဖို့ဒီ၈ပါးကိုဒါရိယပုဂ္ဂိုလ်၈ပါးအဲ့ဒီအရိယာတို့ဒီတရားတော်တွေနဲ့နေထိုင်သွားကြရဲ့အဲ့တော့ဘယ်လိုနေထိုင်သွားကြလဲဆိုတာကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတတ္တာယိမေပိကဝေရိယဝါတာ ရေရိယအာဝတိတုဝါအာဝတန္တိဝါအာဝတိတန္တိဝါဘေကဝေယတော်များဟုจิตတာတို့ဣမေရိယဝါဒရိယတို့ဤသန္တိယဖြစ်သောဤရိယဝါဒတရားတို့သည်ဓတ္တဆေပါတို့ဘာဝေရီရိယဝါဒတရားတော်ဟာဆေပါရှိတယ်ဘယ်နှပါရှိလဲဆေပါပါဗျာဆေပါရှိတယ်ရိယစံဤတရားဟာဆေပါရှိတယ် ရေရေစေဘတော်ရိယာတို့၏စံနေအိမ်တရားတို့ကိုတရိယာတရိယာသခင်အရှင်ကောင်းအရှင်မြတ်တို့သည်ဘာဝတိတုဝါရှိကာကလည်းမိဝဲနေထိုင်ခဲ့ကြပရင်သုံးစံနေခဲ့ကြလေကုန်၏ရှိကာကလည်းဘုရားရှင်လေးတကွာရိယာပုဂ္ဂိုလ်ဤဒီစံအိမ်မှာနေထိုင်ခဲ့ကြပရင်သုံးတော်မူခဲ့ကြသည် အဝတ္တတိဝယခုမြစ္ဆုပ္ပကဏ၌လည်းစံနေစေဖြစ်ကြသည်ကုန်၏ဘုဘုန်းကြီးတို့ဘောရမဗုဒ္ဓနှင့်တကွဗုဒ္ဓရဲ့အရိယတာဝကတွေပေါ့သူမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးမကွယ်ပါသေးဘူးဆိုတော့ယခုချိန်မှာအရိယပုဂ္ဂိုလ်ဒီစံအိမ်ထဲမှာသရင်သူနေထိုင်ကြတုံးနေဘာဝတိတ္တိဝါနာမချိန်၌လည်းမိဝဲစံနေကြကုန်တည်း နောက်ပွင့်တော်မူမည်မြတ်စွာဘုရားရှင်များမြတ်စွာဘုရားရှင်နဲ့တကွအာလုံးအရိယာပုဂ္ဂိုလ်များဒီအရိယာတို့စံနေတရားတော်နဲ့ပဲတရင်တို့နေထိုင်ကြဘူးလည်းတရားနဲ့ဒီတရားတွေနဲ့ပဲနေထိုင်တော့ကြနေတယ်ဒီတော့ရှိရှိလုံးကအရိယာပုဂ္ဂိုလ်ကြီးဘယ်မှာနေတယ်လဲဆိုရင်အရိယာဝါဒလို့ခေါ်ရင် ရိယာစံအိမ်မှာနေပြမနေလေရိယာစံအိမ်မှာနေပါလေရိယာစံအိမ်မှာနေကြတယ်ဥမာအပြင်ဘုန်းကြီးတို့ပြောရရင်ယခုလူပုဂ္ဂိုလ်တွေပေါ့အခုလူပုဂ္ဂိုလ်တွေပြမနေကြတယ်လို့ဆိုရင်ကိုယ်အိမ်မှာကိုနေကြတယ်ရှင်ယဟန်တွေပြမနေကြတယ်ဆိုရင်လည်းကိုเจ้าမှာကိုနေကြတာပေါ့အဲ့ဒါကိုပဲရိယာပုဂ္ဂိုလ်တွေဟာပြမနေကြတယ်လို့ဆိုလို့ရှိရင်ရိယာတို့ဤစံနေအိမ်မှာနေကြတယ် ဘယ်မှာနေကြလဲအရိယာရဲ့စံနေမှာနေရမှာအရိယာရဲ့စံနေမှာနေကြရှင်လုံးကဘုန်းတော်မူကြီးဖြစ်တဲ့ကကုတံဂောနဂုံကတ္တဗအစရှိတဲ့ဘုရားရှင်နဲ့တကွတတိယသာဝကအရိယာပုဂ္ဂိုလ်တွေအများကြီးရှိခဲ့တယ်ကကုတံမြတ်စွာဘုရားလက်ထက်ကလည်းမြတ်စွာဘုရားရှင်နဲ့တကွဘုရားရှင်ရဲ့အရိယာပုဂ္ဂိုလ်တွေကမြောင်းများစွာရှိခဲ့တယ် ခေါဏကုံမြတ်စွာဘုရားရှင်နဲ့တကွတရားရှင်ရဲ့တပိသတာဝကအရိယာပုဂ္ဂိုလ်ရောများစွာရှိခဲ့တယ်။နောက်သတ္တဗမြတ်စွာဘုရားရှင်နဲ့တကွမြတ်စွာဘုရားရှင်ရဲ့တပိသတာဝကအရိယာပုဂ္ဂိုလ်ရောများစွာရှိခဲ့တယ်။အဲ့ဒီရောများစွာရှိခဲ့တဲ့အရိယာပုဂ္ဂိုလ်ရာဘယ်မှာနေရတယ်လဲဆိုရင်ဒီအရိယာဝါဒလို့ခေါ်တဲ့အရိယာတို့ရဲ့စံနေရာတရားတွေမှာပဲတည်င်းသုံးနေတယ်ညာရင်ဒီတရားတွေနဲ့ပဲနေကြတယ် စေဝါလို့တရားပြီးဘယ်နှပါလို့တရားပြီးစေဝါလို့တရားပြီးပါဗျာအရိယာဆံရင်လို့ခေါ်တဲ့စေဝါလို့တရားပြီးနေထိုင်ရတယ်ယခုဘုန်းကြီးတို့ဘုန်းတော်မူပြီးဖြစ်တဲ့ဘုန်းတော်မူစဉ်ဖြစ်တဲ့ဘောရမဘုရားရှင်ဤလက်ထက်အဲဒီဘောရမမြတ်စွာဘုရားရှင်တဲ့ကွာဒီသာသာဝကအရိယာပုဂ္ဂိုလ်ကြီးနည်းနည်းလေးလားအများကြီးလားအများကြီးပဲအများကြီးပဲဒီကပုဂ္ဂိုလ် အဲ့ဒီအရိယာပုဂ္ဂိုလ်ကြီးဓမ္မသတင်းသုံးကြတယ်လို့ဆိုရင်ဒီအရိယာဝါဒဆိုတဲ့တရားတွေမှာပဲသတင်းသုံးနေကြရပါလေနေထိုင်ညာတို့နေထိုင်ညာဇဲပါအခုချိန်မှာအရိယာပုဂ္ဂိုလ်ကြီးမိမိရဲ့သာသနာတော်တွင်မှရှိသလားမရှိဘူးလားရှိပါတယ်ဗျာရှိပါတယ်ဘုန်းကြီးတို့ယန္တာနဲ့ပုဂ္ဂိုလ်များဆိုတဲ့စာအုပ်ကြီးရှိပါတယ်အဲ့ဒီမှာကြည့်လိုက်ပါ အားလုံးကအရိယာပုဂ္ဂိုလ်ကြီးဖြစ်နေယဟန္တာပုဂ္ဂိုလ်ကြီးဖြစ်နေတမ္မာပြီးတော့ရှင်ယုကိုဝစီကတဲ့ပုဂ္ဂိုလ်ကြီးယခုလည်းတို့ရဲ့ကြောင့်လည်းမှာဧကစာရီတစ်ပါးနဲ့ချင်းချံပေါ်များအထုနေတဲ့ပုဂ္ဂိုလ်ကြီးကများစွာရှိပါလေ။နောင်ပွင့်မဲ့အရိမေတ္တိရဲ့မြတ်စွာဘုရားနဲ့တကွမြတ်စွာဘုရားရှင်ရဲ့တတိတာအရိယာသာဝကတွေဟာလည်းပဲဘယ်မှာတည်းလုံးတော်မူရမလဲလို့ဆိုရင် အဲ့ဒီအရိယာပုဂ္ဂိုလ်တွေဟာလည်းဒီအရိယာဝါဒတရားတွေမှာပဲသင်္သုံးရမြည်ဒီတရားမြတ်ကြပါဒီတရားတွေကိုအရိယာဝါဒအရိယာတို့ဤစာနေရင်တရားလို့ဒီလိုခေါ်ပါတယ်အဲ့ဒီတရားတွေကဘုရားတို့ဘယ်နှပါးရှိသလဲလို့ဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကခါနေစက်ဒီမောတာကတမေတ္တဣဒာဘေကွေဘေကုဒေဇင်ကဝိပ္ပဟိနောဟောဒီသမေကသမ္မနာကတော ဤကာရကောသတုရာပတ္တိနောပနုနာပစ္စည်းကပစ္စောသမံဝေယတတ္တိတနောနာဝိလပိဏဘောမတ္တရာကာယသင်္ခါရောသူဝိမုဒ္ဒစေတောသူဝိမုဒ္ဒပင်ယောဟောတိဒေဝေယံတို့များကိုจิตတာဟုတဏ္ဍစေဝံတော်ရိယဝါဒတရားဟုဆိုဒီမှာကတမေပေတိတို့နိဟုမူကားဒေဝေယံတို့များကိုจิตတာဟုဤဟာဤသာသနာတော်၌ဘိက္ခုယဟံတိ ဝါတရားအထုနေတဲ့ယောဂီပုဂ္ဂိုလ်သည်ေစင်္ဂဝိပရိနောအင်္ဂါ၅ပါးကိုပေတိတိဟောတိဖြစ်၏အင်္ဂါ၅ပါးကိုပေပြီးရမယ်ဒီအင်္ဂါ၅ပါးကိုပေပြီးခြင်းဟာလည်းပဲအရိယာစံအိမ်တစ်ပါးပဲယောဂီပုဂ္ဂိုလ်ဟာတရားတွေရှုမှတ်ပွားများတို့လို့အခုဒါဘုန်းကြီးကတရားကောင်းစဉ်လေးကိုပြောတာနော် အဲ့ဒီခေါင်းစဉ်လေးကြီးကိုနောက်မှတစ်ပါးချင်းတစ်ပါးချင်းရှင်းလင်းပြီးတော့ဟောသွားမယ်။ဒါကြောင့်ဒီမှာအကုန်ပေါ်ပြီးတော့မပြောတော့ပြင်စင်ကဝိပ္ပယိတော့အင်္ဂါ၅ပါးကိုပြည့်ပြည့်ရမယ်။အဲ့ဒီလိုအင်္ဂါ၅ပါးကိုပြန်နိုင်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာအရိယာစာရင်ထဲမှာနေထိုင်နေတဲ့ပုဂ္ဂိုလ်ပဲ။အရိယာစာရင်တရားပဲ။သံဃာကတဏ္ဍနာကတော်အင်္ဂါ၆ပါးနဲ့ပြည့်စုံရမယ်။ နံပါတ်၄ကအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်။အဲ့ဒီဂုဏ်အင်္ဂါ၆ပါးနဲ့ပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာရဲ့စံနေတစ်ပါးဖြစ်တဲ့အတွက်ကြောင့်၆ပါးနဲ့ပြည့်စုံရင်အရိယာရဲ့စံနေကြီးနဲ့နေရတဲ့ပုဂ္ဂိုလ်ပဲ။ဧကာရခောတခုသောအဆောင်ရှောက်ရှိရမယ်။အဲ့ဒီဟာလည်းအရိယာရဲ့စံနေတရားတစ်ပါးပဲ။စတုရာပတ္တိနော ၄ပါးသောမိယာရှိရမည်။ဗာမိယာရှိရမှာလေ။၄ပါးသောမိယာရှိရမှာ။အေးမိယာလည်းရှိရအောင်မယ်ဘုန်းကြီးတို့ယောဂီများတရားအထုတ်ပြီးဆိုရင်ဒီတိုင်းဒီမုတ်တုံလေးဝင်ထိုင်လို့မရဘူး။သူ့ရဲ့ပြည့်စုံရမယ့်တရားတွေဟာပြည့်စုံသွားမှာ။ဒါကြောင့်မို့၄ပါးသောမိယာလည်းရှိရမယ်။ဒါလည်းပဲအရိယာစာရီတစ်ပါးပဲပဏုဏပစ္စေကပစ္စောအတိတိလိုတစ္ဆာဝါရကိုပယ်ပြီးဖြစ်ရမယ်။ ဘုရားတို့ဗုဒ္ဓဟောကြားတော်မူထားတဲ့ဒုက္ခသစ္စာမူရိယသစ္စာနိရောဓသစ္စာမေကသစ္စာဆိုတဲ့ဒီအမှန်တရား၄ပါးမှလွဲလို့အခြားပုဂ္ဂိုလ်ရဲ့ယူဝါဒတွေအသီးသီးမှပဲပဲသူတို့မှာသူတို့သစ္စာတရားတွေသူတို့ရှိကြတယ်။အဲ့ဒီသစ္စာတရားတွေကိုပဏုမပစ္စည်းကသစ္စောအားလုံးသောဝါဒတွေမှာသူတို့ရဲ့သစ္စာဝါဒတွေရှိတယ်။အဲ့ဒီဝါဒတွေ မှားတဲ့ဝါဒတွေဖြစ်တဲ့အတွက်ကြောင့်မို့လေအဲ့ဒီသစ္စာတရားတွေကိုပယ်ပြီးဖြစ်ရမယ်။ဒါလည်းပဲအရိယာတို့ရဲ့စံလေးတရားဓမ္မတွေ။တမဝရတတ်ချေတနောတဲ့ရှာမင်းမှုအလုံးစုံကိုအကုန်ပယ်စွန့်ပြရမယ်။အရိယာတို့စံလေးနဲ့နေမဲ့ပုဂ္ဂိုလ်ဟာရှာမင်းနေရတယ်ဆိုတဲ့ကူကအရိယာမဟုတ်ဘူး။ဒါကြောင့်မို့အရိယာပုဂ္ဂိုလ်တရားမှာရှာမင်းမှုအလုံးစုံကိုကုန်ပယ်စွန့်ပြီးဖြစ်ရမယ်။ ဒါလည်းပဲအရိယာစံဤတပါးအနာဝိလသင်္ကာဘောမနောက်ကျူသောစိတ်အကြံစီရှိရမည်အရိယာပုဂ္ဂိုလ်ရဲ့စိတ်တရားမနောက်ကျူအောင်စိတ်တရားကြည်လင်တာရှင်းနေရမယ်ပတ္တရကာယသင်္ခါရောငြိမ်းအေသောကာယသင်္ခါရရှိရမယ်ခရီးပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ဟာအကုန်လုံးငြိမ်းအေးနေရမယ်ခရီးရပုဂ္ဂိုလ် သူဝိမုဒ္ဒစိတ်တော်တဲ့ကောင်းစွာလွတ်သောစိတ်ရှိရမယ်သူဝိမုဒ္ဒပညာရောတဲ့ကောင်းစွာလွတ်သောပညာရှိရမယ်အာလုံးဖိတေတာတွေအတွေ့အညီတွေကနေပြီးတော့လွတ်သွားရမယ်အဲ့ဒီလိုလွတ်မြောက်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာပုဂ္ဂိုလ်ပဲဒီတရားတွေနဲ့အာလုံးပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာတို့ရဲ့စံနေအိမ်နဲ့နေရာ ပရိနဲ့မှနေရတာလေအရိယာနဲ့မဆိုင်မှနေရတာအရိယာတို့ရဲ့စံနေကြီးနဲ့မှနေရတာဒီမှာဘုန်းကြီးယောဂီများသောသောကဒီမှာဘိက္ခဝေယဟန်တို့ဣဒံဤသာသနာတော်၌ဘိက္ခုယဟန်သည်ဝတရားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်တရားအထုတ်နေတဲ့ပုဂ္ဂိုလ်တရားလည်းပဲဘိက္ခုပဲတရားအထုတ်နေတဲ့ပုဂ္ဂိုလ်ကြီးဟာဘာတွေလဲဘိက္ခုပဲဘိက္ခုနှမျိုးဟောကြားတာ ဝိညာဉ်ကလာတဲ့ဘိက္ခုရဲ့သုတ်တန်ကလာတဲ့ဘိက္ခုရဲ့ဘယ်နှမျိုးလဲနှစ်မျိုးပဲတန်တာရဗျာဣက္ခတိတိဘိက္ခုတန်တရာဘေးကိုရှုမြင်တဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲတန်တရာဘေးကိုဘေးတွေကိုရှုမြင်နေတဲ့ပုဂ္ဂိုလ်ဟာပါတယ်လေဘိက္ခုပါပဲဒါကြောင့်ပฏิပန္နကောဤဒေဝဝါဟောတုမနုဘောဝါဘိက္ခုတိတေရှံသစ္စတိ ေဝဝါဟောတုလေနတ်ပဲဖြစ်စေမနုဿောဝါဟောတုလေလူပဲဖြစ်စေပฏิပန္နေဘောတရားကိုကျင့်နေသောသူသည်ဘိက္ခုတိတေချာယဟန်ဟူ၍ရေတွေချင်းသူဝိသတိရောက်ပါလေတရားကိုရှုမှတ်နေတဲ့ပုဂ္ဂိုလ်၊ပွားများနေတဲ့ပုဂ္ဂိုလ်ဟာလူပဲဖြစ်ဖြစ်၊နတ်ပဲဖြစ်ဖြစ်၊ယောက်ျားပဲဖြစ်ဖြစ်၊မိန်းမပဲဖြစ်ဖြစ်ဘိက္ခုယဟန်ပဲတရားကျင့်နေတဲ့ပုဂ္ဂိုလ် မလုပ်နေတဲ့ပုဂ္ဂိုလ်လေ။တရားကျင့်နေတဲ့ပုဂ္ဂိုလ်။အေးတရားကျင့်နေတဲ့ပုဂ္ဂိုလ်ကသံသရာဘေးတွေကလွတ်မြောက်အောင်ဖြစ်နေတာလေ။အဲလိုကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင်သူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်ဘုန်းကြီးတို့ယောဂီများအဲလူသားပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဒီတရားကျင့်နေတဲ့ပုဂ္ဂိုလ်ဟာဘေကုလို့ခေါ်တယ်။ဘာလို့ခေါ်လဲ။ဘေကုလို့ခေါ်တယ်။ဘေကုလို့ခေါ်တယ်။ဒါတော့ဆရာကြီးဖွင့်ပြတာ။ နံတရိယနေရာတိကိလေသေဘိတတိတိဘိက္ခုကိလေသေကိလေသာတို့ကိလေသေကိလေသာတရားတွေကိုပေါက်ခွဲဖြစ်စည်းတတ်လို့လည်းပဲဘိက္ခုမိတယ်ကိလေသာတွေကိုပေါက်ခွဲဖြစ်စည်းတတ်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်လဲဘိက္ခုလို့ခေါ်ပါတယ်ဗျာဘိက္ခုလို့ခေါ်တယ်ဒီနေ့ဘုန်းကြီးတို့မင်္ဂလာမကျောင်းဆိုင်ကြီးအတွင်းမှာရှင်မဆရာတော်ရဲ့ မာတိတံဝိပဿနာတရားစကားကိုချိန်ပြီးဝင်ရောက်ပြီးတော့အထုနေကြတဲ့ပုဂ္ဂိုလ်တရားတွေကျင့်သုံးနေကြတဲ့ပုဂ္ဂိုလ်တွေဟာပြိဋိတာတွေကိုလက်ခံနေတာလားဖြစ်စည်းနေတာဖြစ်စည်းနေတာပါဗျာပြိဋိတာတွေကိုဖြစ်စည်းနေကြတယ်ပြိဋိတာတွေကိုပဲတတ်နေကြတယ်ပြိဋိတာတွေကိုဘုန်းကြီးတို့ယောဂီများအားလုံးဖြစ်စည်းနေကြဖြစ်တယ်မကျင့်ရင်ဘုန်းကြီးတို့ဒီပြိဋိတာတွေဟာဖြစ်စည်းပါမလား မဖြစ်စီဘူး။ချင်းချင်အထုတ်နေတဲ့ပုဂ္ဂိုလ်ကနည်းနည်းချင်းချင်ရင်နည်းနည်းကိလေသာတွေပါသွားတာ။ကိလေသာတွေပျက်စီးသွားတာ။များများချင်းချင်အထုတ်တဲ့ပုဂ္ဂိုလ်များများကြီးကိလေသာတွေပါပြီးတော့ကိလေသာတွေမပျက်စီးနိုင်ဘူးလား။ပျက်စီးနိုင်ပါလေ။ဒီကိလေသာတွေပျက်စီးနိုင်တာ။မချင်းရင်မပျက်စီးဘူး။တိုးပွားတန်ဆွမ်းနေတဲ့ကိလေသာတွေ။နည်းနည်းချင်းရင်နည်းနည်းပျက်စီးတယ်များများချင်းရင်များများပျက်စီးတယ်။အပြည့်စုံ ကျင့်ကြံအားထုတ်လို့ရှိရင်ကတော့ကိလေသာတွေအကုန်လုံးပြည့်စည်ပြီးတော့ဉာဏ်လာဖြစ်သွားတယ်။အဖြစ်သွားလေ။ဉာဏ်လာဖြစ်သွား။ဒီအပြည့်စုံဘုန်းကြီးတို့ဒီမှာမင်္ဂလာရမဓမ္မယောဂီများအပြည့်စုံကျင့်ကြံအားထုတ်ဖို့လိုတယ်။အဲဒီလိုအပြည့်စုံကျင့်ကြံအားထုတ်သွားလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာအပြည့်စုံတဲ့ကိလေသာအလုံးကိုအကုန်လုံးပြည့်စည်ပြီးတော့ဉာဏ်လာတိအောင်ဖြစ်သွားတယ်။ ဒါကြည့်အောင်ပြတ်သွားနိုင်တယ်။ဒါကြည့်အောင်ပြတ်သွားပါဘူး။ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားအားထုတ်ကျင့်ကြံနေတဲ့သူတွေဟာသီလကိုစောင့်ထိန်ပြီးတော့ကျင့်သုံးနေလို့ရှိရင်ဘုန်းကြီးတို့ယောဂီများခုတရားစကားဝင်ပြီးဆိုတဲ့ကူကစပြီးဝင်တဲ့နေ့ကတောက်ကြံလေးကစပြီးတော့သီလရေရိုးရိုးသေးသေးစင်ကြအောင်စောင့်ထိန်ဘူးလား။စောင့်ထိန်ပါဘူး။အေးသီလရေစင်ကြအောင်စောင့်ထိန်ပြီ။ အဲဒီလိုသီလကိုစောင့်ကြည့်စင်စင်ကြဲကြဲစောင့်သုံးနေလို့ကျင့်သုံးနေလို့ရှိရင်သီလနဲ့ဆိုင်တဲ့ဝိဒိကမဆိုတဲ့ကိလေသာတွေဖြစ်စည်းနေတည်တယ်ဝိဒိကမဆိုတဲ့ကိလေသာတွေဒါဝိဒိကမကိလေသာဆိုတာဘာလဲဆိုတော့တတ်မှုခိုးမှုလိမ်မှုစတဲ့အကျင့်ပြည့်အဲဒီအကျင့်ပြည့်မှုတွေကိုဘုန်းကြီးတို့ဒီမှာကျူးလွန်နေတဲ့လောဘတွေဒေါသတွေစတဲ့အဲဒီကိလေသာတွေ သီလဖြစ်နေပြီဆိုရင်အဲ့ဒီအကျဉ်းစားဖြစ်တဲ့ကိလေသာတွေကိုဖြစ်စည်းနေနေတယ်သီလဖြင့်ကိုရိုးရိုးသေးသေးစင်ကြယ်အောင်ကျင့်သုံးအားထုတ်နေလို့ရှိရင်အကျဉ်းစားဖြစ်တဲ့ဒီကိလေသာတွေပဲဖြစ်နေတာပြည့်စုံဖြစ်စည်းနေတာမမြင်ဘူးလားဗျာမြင်ပါတယ်ဖြစ်စည်းနေတာသီလသာစင်ကြယ်အောင်ဆောင်ဖြစ် သီလစင်ကြယ်နေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးသီလနဲ့ဆိုင်တဲ့တန်ဖို့ခိုးမှုဆိုတဲ့ကိလေသာတွေလိမ်မှုဆိုတဲ့ကိလေသာတွေလိမ်မှုဆိုတဲ့အားတွေဒီလိုကျမ်းစာတွေကိုတခါတည်းဒေါမဒေါသစတဲ့ကျမ်းစာကိလေသာတွေကိုပဲတန်ဖြစ်သွားပြီ။နောက်ပြီးတော့ဘုန်းကြီးတို့တမာတိဘာဝနာတမာတိဘာဝနာကိုရှင်းနေတဲ့ပုဂ္ဂိုလ်တမာတိရှင်းနေကိုစိတ်ကြင်ကြင်မှုတမာတိရအောင်ရှင်းနေတဲ့ပုဂ္ဂိုလ်အဲ့ဒီရှင်းနေလို့ရှိရင်တမာတိနဲ့ဆိုင်တဲ့ ပရိယုဌာနကိလေသာဘာကိလေသာတွေလဲပရိယုဌာနကိလေသာပါအေးပရိယုဌာနကိလေသာတွေကိုဖြည့်ဆည်းတည်နေတယ်ဒါတမာရီကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်သမထဘာဝနာတွေပွားနေတဲ့ပုဂ္ဂိုလ်တွေပေါ့အဲ့ဒီပုဂ္ဂိုလ်တွေကတော့ဖြင့်မိမိတို့ဒီမှာပရိယုဌာနကိလေသာတွေကိုဖြည့်ဆည်းနေတည်နေတယ်ဒီတော့ပရိယုဌာနကိလေသာဆိုတာကဘာလဲဆိုတော့ စိတ်ကူးကြံစီပြီးဖြစ်နေတဲ့လောဘဒေါသမောဟစတဲ့ကိလေသာတွေပဲစိတ်ကူးထဲမှာဖြစ်နေတာစိတ်ကူးထဲမှာကြံစီပြီးတော့လောဘကြီးဖြစ်လိုက်ဒေါသကြီးဖြစ်လိုက်အဲ့လိုဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဒါပရိယုဌာနကိလေသာတွေတမာတိဘာဝနာကိုပွားများနေလို့ရှိရင်အဲ့ဒီအလတ်စားဖြစ်တဲ့ပရိယုဌာနကိလေသာတွေကိုဖြစ်စည်းတည်နေတယ်ဒါတွေအားလုံးဖြစ်စည်းသွားနိုင်တယ်ဒါတမာတိဘာဝနာကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ် ဒီနေ့ဘုန်းကြီးတို့ဒီမှာမင်္ဂလာမကျောင်းတက်မှာရှင်မောဆရာတော်ရဲ့မာသတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲပေါ့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပဒေတရားအတိုင်းဒီသတိပဋ္ဌာန်တရားတွေကိုတမန်သတိပဋ္ဌာန်တရားတွေဝိပဿနာဘာဝနာတရားတွေပွားများနေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာပညာနဲ့ဆိုင်တဲ့အနုတ္တယကိလေသာတွေကိုဖြစ်စည်းတည်နေတယ် ပညာနဲ့ဆိုင်တဲ့အနုတ္တယကိလေသာအပါကိလေသာနဲ့ဒီအနုတ္တယကိလေသာဒီကိလေသာတွေကိုဖြစ်စဉ်နေပြီးတယ်။ဒီအနုတ္တယကိလေသာဆိုတာကအကြောင်းညင်ညွတ်တိုင်းအခွင့်အရာတိုင်းဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစတဲ့ကိလေသာတွေပဲ။အကြောင်းညင်ညွတ်တိုင်းဆိုတာမျက်စိနဲ့အစင်းဆုံးပဲကလေး။ဒီအဲ့ဒီအချိန်လေးမှာမိမိကသဘောကျနှစ်သက်စရာအာယုံကြီးတွေ့လိုက်လို့ဟောကြသွား စေဆိုးစရာနဲ့တွေ့သွားပြီးဇွင်းစေဆိုးစိတ်ဖြစ်သွားအဲဒီလိုအကြောင်းရင်းရတိုင်းခွင့်ရတိုင်းအဲဒီမှာဖြစ်ပေါ်လာနေတဲ့ကိလေသာတွေဟာလောဘဒေါသစတဲ့ကိလေသာတွေဒါတွေကဒုတိယကိလေသာတွေပေါ့လေဝိပဿနာတရားရှုပွားအားထုတ်နေလို့ရှိရင်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာစိတ်တန်းစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းမရှိဘူးလားရှိပါလေဗျာအေးစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုနေတယ်စိတ်ကစိတ်ပေါ်နာမ်ပေါ်ကထေချာရင်နာမ်ပေါ်ကထေချာတာရှုနေတယ် ရုပ်ပုံကထင်ရှားရင်ရုပ်ပုံကထင်ရှားတာလည်းရှုနေပြီအဲ့လိုရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာတစ်ချက်မှတ်လိုက်တိုင်းတစ်ချက်မှတ်လိုက်တိုင်းအဲ့ဒီအနုရိယကိလေသာတွေကိုဖြည့်ဆည်းနေပြီလေတစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေပဲတတ်တယ်တစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေပဲတတ်တယ်မှတ်ချက်တိုင်းမှတ်ချက်တိုင်းဟာဘုရားဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဟာဒီအနုတ္တယကိလေသာတွေအကြောင်းညင်ညွတ်တိုင်းဖြစ်ပေါ်လာနေတဲ့ဒီအနုတ္တယကိလေသာတွေကိုပယ်တတ်နေတာပယ်တတ်နေတာ အဲလိုနုတ္တယကိလေသာတွေကိုပယ်တတ်နေတာဆိုတော့ဘုန်းကြီးတို့ဘာနဲ့ဥမှတူလဲဆိုတော့လက်သမားဆရာပေါ့အင်းဒီပါဒီဆောင်းနေတယ်တခြားတခြားဒီမှာဆိုရင်လည်းလေလေးတွေပါလေးတွေဆောင်းနေတယ်တခြားပီယိုတွေပါလေးဆောင်းနေတယ်အဲ့လိုပုံကိုယ်တွေလက်သမားဆရာတွေပေါ့အဲ့ဒီလက်သမားဆရာဟာမလိုအပ်တဲ့တက်သားတွေကိုသူ့ရဲ့ပဲခွန်းနဲ့တက်သားကိုခုတ်ခုတ်ပြီးတော့ယူနေရတယ် ရွေးရဲဆိုတာတာရာလေးကျိုးနဲ့တန်းပြီးတော့အဲ့မှာမလိုအပ်တဲ့တစ်တွေကိုခုတ်ပြရတယ်ဖယ်ထုတ်ရအဲ့လိုခုတ်လိုက်တယ်ဖယ်ထုတ်လိုက်တယ်ဖယ်ထုတ်လိုက်တယ်တစ်ချက်ခုတ်လိုက်တစ်ချက်ကိုမလိုအပ်တဲ့တစ်သားတွေဟာတကာနဲ့ဖက်ကနေဖက်ကနေနဲ့ဘေးကိုကွာကွာချသွားတစ်ချက်ခုတ်လိုက်တစ်ချက်တစ်သားပတ်ဒီကွာချသွားလိုက်တစ်ချက်ခုတ်လိုက်တစ်ချက်တစ်သားပတ်ဒီကွာချသွားလိုက်အဲ့လိုကွာကွာပြီးကွာကွာပြီးတော့ကြာနေတယ်လို့ပဲ နောက်တစ်နည်းပြောရလို့ရှိရင်အဲ့လိုကြွားချနေလို့ပဲတရားရှုမှတ်နေတဲ့ဝိပဿနာဘာဝနာတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်အားလေးလေဒီဒီချာချာရှုမှတ်နေလို့ရှိရင်မှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှလိုက်ကိလေသာတွေပြီးကွာသွားလိုက်တစ်ချက်မှလိုက်ကိလေသာတွေပြီးကွာသွားလိုက်တစ်ချက်မှလိုက်ကိလေသာတွေပြီးကွာသွားလိုက်အဲ့တော့ဒီကိလေသာတွေကိုဘုန်းကြီးတို့တိုးပွားအောင်လုပ်နေတာလားဖြည့်ဆည်းနေတာလားဖြည့်ဆည်းနေတာဒီကိလေသာတွေကိုဖြည့်ဆည်းနေတာဟောဒီလက်သမားဆရာလို့ နောက်တစ်နည်းပြောရလို့ရှိရင်မြေကြီးကိုပေါက်ပြန်တဲ့ပေါက်တူးနဲ့ပေါက်နေလို့ရှိရင်အဲ့ဒီပေါက်နေတဲ့ပုဂ္ဂိုလ်မှလည်းပဲပေါက်ချက်တိုင်းမြေကြီးကိုတစ်ချက်ပေါက်လိုက်တစ်ချက်မြေကြီးလေးတွေကဘေးကိုဖယ်ထုတ်လိုက်တစ်ချက်မလိုအပ်တဲ့မြေကြီးတွေကိုလေးပေါက်တူးနဲ့ပေါက်ပြီးတော့ဖယ်ဖယ်ထုတ်တယ်အဲ့လိုပေါက်တူးနဲ့ဖယ်ဖယ်ပြီးတော့ထုတ်လိုက်လို့ပဲတစ်ချက်တုံးတစ်ချက်ပေါက်လိုက်တစ်ချက်မြေကြီးမြေလေးမြေကြီးထွက်လာလိုက်ဖယ်ထုတ်လိုက်တစ်ချက်ပေါက်လိုက်တစ်ချက်မြေစံမြေကြီး ပေါ်လာလိုက်အဲ့ဒါတွေကိုပြေထုတ်လိုက်တယ်အဲ့ဒီမှာအဲ့ဒီရေကြီးကိုမလိုအပ်တဲ့ရေကြီးတွေကိုပေါက်တိုးနဲ့ပေါက်ပြားနဲ့ပြေထုတ်နေတယ်လို့ပဲအခုဒီမှာတရားရှိမှအထုတ်နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာမှာပင်နိုင်ကမ္မထာအာယုလေးကိုရှုနေတယ်အာယုံကိုရှုနေတယ်ပင်နိုင်ကမ္မထာအာယုံဘုမာဖြင့်ပင်နိုင်ကမ္မထာအာယုံလေးဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့နီးနဲ့ရှုမယ်ဆိုရင်ဝမ်းပိုင်းနဲ့ချက်တိုင်နေရာလေးကနေပြီးတော့စောင်းပြီးတော့ ဝါယောဓမ္မိကိုစောင့်ရှုနေတာဘုန်းကြီးဒီမှာဝါယောဓမ္မိကိုဖန်တာနာတိရကလည်းဝါယောဓမ္မိကိုဖန်တာဒီဝမ်းမိုက်ကနေချက်တိုင်နေရာနေစောင့်တယ်ဝါယောဓမ္မိကိုဖန်ဆောင်ပြီးတော့ရှုနေတာအဲ့လိုရှုနေတာဆိုတော့အဲ့ဒီဝမ်းမိုက်နဲ့ချက်တိုင်နေရာလေးကစောင့်ရှုနေတယ်နာတိရကရှုတဲ့ပုဂ္ဂိုလ်ကလည်းနာတိရကနေပြီးတော့ဝါယောဓမ္မိအဲ့ဒီအလေးကိုဖန်ပြီးတော့စောင့်ပြီးရှုနေတယ်အဲ့လိုရှုနေရင်ရှုနေရင်လည်း ထုတ်တော်တာကပေါ်တဲ့အာယုန်တိုင်းအာယုန်တိုင်းရောမရှိပါဘူးလားရှိပါပါဗျာဟောဘိဘုံလေးတစ်ခုလည်းပဲဒါပဲသေးခြင်းပဲကြီးရှုနေရင်ဒါသမထဖြစ်သွားမှာပေါ့ဒါတစ်ခုလည်းပဲစိတ်ကိုဘယ်မှာမတော့အောင်ရှုနေရင်ဒါသမထနာရီရရဲ့ဝင်နေထွက်နေပြီးဒါဘုံပဲသေးခြင်းပဲကြီးဘယ်မှာမတော့အောင်ဘယ်မှာမရအောင်စိတ်တွေဘယ်မှာမထွက်အောင်ဒီပေါ်မှာပဲတခါတည်းတင်ထားပြီးရှုနေရင်အဲ့ဒီပုဂ္ဂိုလ်သမထပဲပေါ့ အဲ့လိုမဟုတ်ဘဲနဲ့ပေါ်ရပေါ်လာတဲ့အာယုံလေးကိုရှုရဝိပေါ်ရပတ္တနာရှုတာဝိပဿနာပေါ်ရကိုရှုတာဝိပဿနာဆိုတာဘာကိုရှုတာပေါ်ရအာယုံလေးကိုရှုနေတာအခုပင်နိုင်အားဖြင့်ဘောဘုပ္ပေမှုအာယုံလေးရှုနေတယ်ရှုနေရင်အတန်အာယုံလေးကြားရင်ဘာကိုရှုမှာလဲအတန်ဒီအဲ့ဒီအတန်အာယုံလေးကိုခါရဲစောင့်ပြီးရှုလိုက်အဲ့ဒီအတန်အာယုံလေးကိုစောင့်ပြီးရှုလိုက်တကယ်လို့မိမိစိတ်လေးက တခုကိုစိတ်ထဲမှာဟိုစိတ်ကြီးရောက်သွားတယ်ဆိုရင်လည်းအဲ့ဒီစိတ်ကြီးထွက်သွားတဲ့စိတ်ကြီးကိုသိလိုက်တာနဲ့နောက်စိတ်ကြီးကသိလိုက်တယ်ဆိုရင်ထွက်တယ်လို့ယူလိုက်အဲ့ဒီလိုပဲတွေးနေရင်တွေးစိတ်လေးကိုတွေးနေလို့ယူလိုက်ပါအနန္တရုံလေးတွေမိမိနာမမှာလာပြီးတိုက်ပြီဆိုရင်လည်းအဲ့ဒီနာလေးကိုမွေးရင်မွေးတယ်လို့ယူလိုက်မယ်နာရင်နာလို့ယူလိုက်အဲ့လို၆ထွာသားကပေါ်တဲ့အာယုန်တိုင်းကိုယူရမယ် ဝိပဿနာရှုတယ်ဆိုတာတခုလဲရှုရတာပေါ်ရအာယုရှုရတာပါပေါ်ရအာယုရှုရတာအဲ့လိုပေါ်ရအာယုလေးကိုရှုရတာအဲ့လို၆ခန္ဓာကပေါ်လာတဲ့မြတ်အာယုတိုင်းကိုပေါ်တိုင်းပေါ်တိုင်းဆိုတော့ယုတ်ကထင်ရှားရင်ယုတ်ကိုမရှိပါဘူးလားရှိပါပါဗျာနာကထင်ရှားရင်နာကိုမရှိပါဘူးလားရှိပါပါဗျာအဲ့ဒီယုတ်နာပေါ်ကထင်ရှားတဲ့အာယုတိုင်းကိုရှုမှတ်နေလို့ရှိရင် ရှုတိုင်းရှုတိုင်းယောဂီပုဂ္ဂိုလ်ဟာကိလေသာတွေကိုလက်ခံနေရလားပယ်တတ်နေရလားပယ်တတ်နေတာပါဒီမှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေကတစ်ချက်မှလိုက်တစ်ချက်ကွာကြတော့လိုက်တစ်ချက်မှလိုက်တစ်ချက်ကွာကြတော့လိုက်တစ်ချက်မှလိုက်တစ်ချက်ကွာကြတော့လိုက်ကိလေသာတွေတစ်ဖြည်းဖြည်းကွာကြကွာကြတော့တော့ကိလေသာတွေတူပွားလာတာလားပါပါသွားတာပါပါသွားတယ်ကိလေသာတွေပါပါသွားတာနောက်ဆုံးမိမိတို့ဒီမှာအထက်မြညာပညာရောက်ပြီးသူကိလေသာတွေကိုအကုန်လုံးပယ်တတ်နိုင်သွားတာဒါကြောင့် ဝိပဿနာပညာကိုတဲ့ပွားနေတဲ့ပုဂ္ဂိုလ်ဟာရှုတိုင်းရှုတိုင်းမှာကိလေသာတွေကိုဖြစ်စည်းနေပြီးနေတယ်ဒီနေ့ဘုန်းကြီးတို့ယောဂီများသမထတရားတွေပွားနေတာလားဝိပဿနာတရားတွေပွားနေတာဝိပဿနာတရားပွားနေတာဒီတော့ဝိပဿနာတရားတွေပွားနေတာဆိုတော့ကိလေသာတွေကိုဘုန်းကြီးတို့ယောဂီများကဖြစ်စည်းနေတာလားတူပွားနေတာလားဖြစ်စည်းနေတာပါဗျာဒီဒါကြောင့်မို့ကိလေသာဘိယတိတိဘိက္ခု ိလေသေကိလေသာတို့ကိုဗိဓတိဖြစ်စည်းကြ၏ဣတိထို့ကြောင့်ဘိက္ခုဘိက္ခုနိရေကိလေသာတွေကိုဖြစ်စည်းတတ်တဲ့အတွက်ကြောင့်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်အားလုံးဟာဘာလို့ခေါ်မလဲဘိက္ခုဘိက္ခုဒါယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဘုန်းကြီးလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်အားလုံးဟာတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုဖြစ်စည်းနေတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်အားလုံးကိုဘိက္ခုလို့ခေါ်တယ်ဒါကြောင့်ဘေကဝေယဟန်ဒုတိယဒီလာသနာတော်၌ဘေကုယဟန်သည်ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်ဟောတရားအထုံးနေတဲ့ပုဂ္ဂိုလ်တရားအထုံးနေတဲ့ယောဂီဟူသမျှဘေကုပဲအဲ့ဒီဘေကုကသုတ်တန်ကဘေကုဘယ်ကဘေကုလဲဒီသုတ်တန်ဘေကုဘုန်းကြီးတို့ဒီမှာရှေ့မှာထိုင်ပြီးတော့ တရင်သုံးနေရတဲ့ပုဂ္ဂိုလ်များကတော့ဒါကဝိနည်းကလာတဲ့ပိကုညတိစုဒ္ဓကမ္မဇာနဲ့ယုခံပြီးတော့မှတခါရင်တိမ်ထဲမှာရဟပြုပေးရတဲ့ပုဂ္ဂိုလ်တွေဆိုတော့ဒါဝိနည်းကလာတဲ့ပိကုတွေတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်များကြတော့သုတ္တန်ကလာတဲ့ပိကုတွေအဲကြောင့်ဘိက္ခုယဟန်ဒီဆိုရင်ဟောဒါမိမိတို့ကတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေမိမိတို့ကပါလာတာပဲဆိုတာလေးကိုဒါလေးကိုလည်းမိမိတို့သဘောပေါက်ဖို့ပဲ ဒါမှမြတ်စွာဘုရားရှင်ကိုယ်လည်းကြည့်တာဒီအရိယာမသာအရိယာတို့ရဲ့စံနေတရားကို10ပါးပြောခဲ့ဘယ်နှပါးပြောခဲ့တာ10ပါးပြောခဲ့ပြင်စင်ကဝိပ္ပယိလောဟောတိစံနေကသမ္မနာကတောဧကရေကောစတုရပတ္တိလောဟောတိပန္နောနာပစ္စေကတိဆိုသမဝယပတ္တိတနောအနဝိနသင်္ကာဘောပတ္တရာကာယသင်္ကာရောသူဝိမုဒ္ဒစေတောသူဝိမုဒ္ဒပြေယောဟောတိ အင်္ဂါ၅ပါးကိုပယ်ရမယ်စသုအင်္ဂါ၅ပါးကိုပယ်ရမယ်နောက်ပြီးတော့ပယ်ရုံနဲ့လားဆိုတော့ဂုံ၆ပါးနဲ့လည်းဘာလို့ရပါလဲပြည့်စုံရမယ်နောက်ပြီးတော့တဏှာရဲ့ဖြေနာတတိဆိုတဲ့အဆောင်လေးလည်းရှိရမယ်ဆိုတော့ဟောဒီမှာဆောင်းလို့လေးဆရာမင်းကြီးကအဲ့ဒီ၁၀ပါးကိုမိမိတို့မှတ်သားလို့တွေ့အောင်ဆိုပြီးတော့ကောင်းစဉ်ဆောင်ပုံလေးတွေပြထားတယ်။ကဲအဲ့ဒီကောင်းစဉ်ဆောင်ပုံလေးတွေကိုပထမဆိုထားရအောင်နော်။ နာခင်ပေလီနာခင်ပေလီဘုံ၆ထွေဘုံ၆ထွေသုံးစေဆောင်တပါသုံးစေဆောင်တပါနာခင်ပေလီနာခင်ပေလီဘုံ၆ထွေဘုံ၆ထွေသုံးစေဆောင်တပါသုံးစေဆောင်တပါဟောဒီဟာလေးမှာတပတ်မှာဒီမှာ၃ပါးပါသွားပြီဒါ သိရဝါဒတရားသုံးပါးပါတော့နောက်တစ်ခါနံပါတ်၄က၄ရမိကမိရလေးပါရှိရမယ်။၄ရမိကပင်ရှင်းရာတစ္ဆာတိဒ္ဒညာတစ္ဆာတိဒ္ဒတစ္ဆာတွေကိုပယ်ရမယ်။အဲ့ဒါလေးက နှစ်ပါးမှာဆုံးဖို့လေးတစ်ခုကဲဆိုလိုက်မိယမိကမိယမိကပေရှင်ယပေရှင်ယသစ္စာတိတံယသစ္စာတိတံယမိယမိကမိယမိကပေရှင်ယပေရှင်ယသစ္စာတိတံယသစ္စာတိတံယဆိုတော့ကသုံးပါးခုနှစ်ပါးနဲ့ပေါင်းလိုက်ရင်ဘယ်နှပါးပြီးသွားလဲဒါပါပြီးသွားပြီတရားကောင်းစင်ပြီ နောက်တစ်ခါဆိုလိုက်ရှာမိကင်းစင်ရှာမိကင်းစင်ကြံကြည်လင်ကြံကြည်လင်ဖွဲ့ဝင်ငြိမ်စေတာဖွဲ့ဝင်ငြိမ်စေတာရှာမိကင်းစင်ရှာမိကင်းစင်ကြံကြည်လင်ကြံကြည်လင်ဖွဲ့ဝင်ငြိမ်စေတာဖွဲ့ဝင်ငြိမ်စေတာဒီမှာသုံးပါရှာမိမှုကင်းစင်ရမယ်စိတ်ကြံစီလည်းပဲကြည်လင်ရမယ်မိမိရဲ့ ထွက်ဝင်နေတယ်လေငြိမ်းစေရမယ်။နောက်သုံးပါးနောက်ကနှစ်ပါးကဆိုလိုက်စိတ်ကောင်းစွာလွတ်စိတ်ကောင်းစွာလွတ်ပညာလွတ်ပညာလွတ်မချွတ်ကုန်စေပါမချွတ်ကုန်စေပါစိတ်ကောင်းစွာလွတ်စိတ်ကောင်းစွာလွတ်ပညာလွတ်ပညာလွတ်မချွတ်ကုန်စေပါမချွတ်ကုန်စေပါ မိမိရဲ့ဒီမှာနှစ်ပါးနဲ့ဆိုတော့သုံးပါးနဲ့ပေါင်းလိုက်တော့ဘယ်နှပါးဖြစ်သွားလဲ၅ပါးဘုအထက်က၅ပါးနဲ့ပေါင်းလိုက်တော့၁၀ပါး၁၀ပါးတရားတရားကောင်းစဉ်လေး အဲ့ဒီရာကောင်းစဉ်ကသူဟောရခဲ့တာလေဆိုတော့မြတ်စွာဘုရားဟောခဲ့ဆိုတာအရိယာဝါသအရိယာဝါသဟောဘောပြဟောဘောပြဘုရားမြတ်ဖေယဘုရားမြတ်ဖေယအရိယာဝါသအရိယာဝါသဟောဘောပြဟောဘောပြဘုရားမြတ်ဖေယဘုရားမြတ်ဖေယဟောဒီတရားကို ဘိညာဝတ္တတရား10ပါးကိုဘသူဟောခဲ့တာလဲဆိုရင်မြတ်စွာဘုရားဟောခဲ့တာပါမြတ်စွာဘုရားဟောခဲ့တဲ့တရားကိုဝင်ယူဒီနေ့ယေရှုရှင်မဆီဆရာတော်ဘုရားကြီးဟာလည်းဒီအရိယာဝါဒသုဒ္ဓတရားတော်ကြီးကိုစာအုပ်လေးပဲဖြစ်တာစာအုပ်လေးပဲအချင်းချင်းရိုင်းနေရစာအုပ်ဖြစ်ပါအဲ့ဒီစာအုပ်ကိုဏ္ဍန်ရေးတဲ့ပုဂ္ဂိုလ်ဒီစာအုပ်ကိုရေးဖို့အတွက်ဒီစာအုပ်ဖြစ်ဖို့အတွက် ဘယ်သူကနေပြီးတော့ရှုပ်တာလဲဆိုရင်ဘုန်းကြီးတို့ဆရာဝန်ကြီးဒေါက်တာဦးမင်းဆိုကြီးဆိုတဲ့ဆရာဝန်ကြီးကရှုပ်တာအဲ့ဒီဆရာဝန်ကြီးကိုယ်တိုင်ဒီတရားလေးနာချာခွင့်ရသူကိုယ်တိုင်မကြမ်းပါလို့ယောဂဝိနပူမာမဖြစ်တယ်မသိပါဘူးသူထုတ်ပတ်ရေးတာပါပါတယ်ဒီစာအုပ်ထဲမှာဘုန်းကြီးကဖတ်တော့ဖတ်တာပြီးမြင်အားလုံးပြည့်စုံမသိတော့အဲ့ဒီလိုမကြမ်းပါတဲ့အခါကလည်းမှသူ တရားအထုတ်မှဖြစ်မယ်ဆိုပြီးတော့တရားအထုတ်ပါအဲ့လိုတရားအထုတ်တဲ့အထုတ်နေတဲ့အချိန်ကာလကိုယ်တိုင်လည်းတရားကိုသင်ချင်ပေါ်များအထုတ်ဒီတိတော်ရှင်မာသီဆရာတော်ရာယဟောကြားတယ်ဒီအရိယာဝါဒတုတ္တတရားကိုသူနာကြားဖို့ရသွားတယ်အဲဒီမှာသူ့ရဲ့စိတ်ထဲမှာအလုံးကိုပီတိဖြစ်ပြီးတော့ကိုယ်တွင်းနဲ့ဒီအရိယာဝါဒတုတ္တတရား ကိုယ်တွေ့အားထုတ်ထားတဲ့ပုဂ္ဂိုလ်နဲ့အလုံးကန့်ညီတဲ့တရားပဲအလုံးကိုကန့်ညီတဲ့တရားသူ့မှာပီတိတွေပွားပွားဖြစ်ပြီးတော့ဒီတရားကိုနာလို့မဝနိုင်အောင်ဖြစ်ပြီးတော့အဲ့မှာအဲ့ဒီချိန်တော့ကတိရဘောတာနဲ့ပေါ့တရားနဲ့တခါရဖွင့်ပြီးနာဒီတကယ်ကြီးအပေါင်းအသင်းတွေကိုလည်းပဲဒီတရားကိုတခါသူတို့ပြေးလိုက်ပြန်တော့လည်းကိုယ်ကနားရမရှိအဲ့လိုဖြစ်တဲ့အခါကလည်းကြတော့ခင်လို့လည်းပဲခုခင်လို့လည်းပဲဒီ ကူးပြီးတော့ဟောလုပ်တဲ့ဟာတွေကလည်းလောလောကူကူမရှိတဲ့အခါကလည်းတဲ့လိုဒါကြီးတွေလည်းဆိုတော့ဒါကြီးကမှတ်သွားရသူ့ကိုကိုယ်ဆက်ရှိတဲ့ပုဂ္ဂိုလ်မှလည်းနားနိုင်တော့အဲတော့အများဖတ်ရှုနိုင်အောင်ဆရာတော်ဘုရားကြီးကရှောက်မှပြီဆိုပြီးတော့အဲ့ဒီမှာဆရာတော်ဘုရားကြီးကဒီအရိယဝါဒသုတ္တတရားတော်ကြီးကိုစာအုပ်ဖြစ်တပည့်တော်တူတန်းလိုပါရင်တပည့်တော်ကိုခွင့်ပြုတော်မူပါဆိုပြီးတော့ဆရာတော်ဘုရားကြီးကိုရှောက်တော်မှာဆရာတော်ဘုရားကြီးခွင့်ပြုကြရခွင့်ပြုကြရတဲ့ခံကြတော့မှာအဲ့ဒီ တရားအတန်ရူးွယ်တွေကနေပြီးတော့စာမှုဖြစ်နေကုယူကုယူပြီးတော့ဆရာတော်ဘုရားကြီးထံတင်ပြအဲ့လိုဆရာတော်ဘုရားကြီးထံတင်ပြပြီးတော့မှဆရာတော်ဘုရားကြီးကိုယ်တိုင်ဒီချာစစ်စစ်ပြီးတော့မှသူ့ကိုစာမှုရောပြန်ပေးအဲ့ဒီမှာစာအုပ်ဖြစ်ရနေတယ်အဲ့တော့ဒီဆရာဝန်ကြီးဒေါက်တာဦးမြင့်ဆွေဟာဘုရားတို့ရသော်အဲကဘာအေးတိုင်ကိုယ်တော်ကြီးမှာသတ္တသာဂယနာတင်ပွဲကြီးပေါ့အဲ့ဒီတင်ပွဲကြီးမှာ တန်ခါတော်များကျမ်းမာရေးနဲ့ဆက်ပြီးတော့စောင့်ရှောက်ဥပဒါရေးဆရာဝန်ကြီးဖြစ်ပါတယ်။ဒါနိုင်ငံတော်ကဒီတာဝန်ပေးတာဒီဆရာတော်တန်ခါတော်များကိုကုသဖို့ဆိုပြီးတော့အဲဒီမှာသူအကုန်ဆရာတော်ကုသပေးရတဲ့ပုံ။ဒါပေမဲ့တရားစာရီကိုတော့ဖတ်နေတယ်ကိုတွေ့နေရတဲ့သူအထုပ်ကိုဖြစ်နေပါတယ်။နောက်အဲဒီတန်ခါရပြင်ပွင့်ပြီးတဲ့ခန္ဓာကြတော့သာဝုဒ္ဓရဲ့မေတ္တာရခံချက်နဲ့ ဘုရားမဟာစီတာနာရိတ်တာကြီးပါတယ်ဒါတွေအားလုံးတန်ခါတော်များနဲ့ယောဂီတို့စင်များကိုအလုံးကျမ်းမာရေးအတွက်ဆောင်ရှောက်ပေးတဲ့ဆရာတော်ကြီးဖြစ်ပါတယ်နောက်ဆုံးချိန်ကြီးအောင်ဆောင်ရှောက်ပေးသွားတဲ့ပုဂ္ဂိုလ်ပါအဲဒီမှာသူကိုယ်တိုင်မကျမ်းမာပြီဆိုတဲ့အခါကလည်းကြတော့မှသူ့မှာဘာမှအားကိုးရမရှိသေးပါလားသူ့ဟာကိုပြန်ပြီးတော့စဉ်းနေမိသူ့မှာဘာမှအားကိုးရမရှိသေးပါလားအဲဒီတော့ငါတရားကြီးတာလည်းမာစီဆရာတော်ဘုရားကြီးရဲ့ခြေတော်ရင်းမှာငါနေရပြီတော့ငါဒီတရားကြီးက အားထုတ်မှဖြစ်တော့မယ်ဆိုပြီးတော့အဲ့မှာအားထုတ်တယ်လားဒါလည်းပဲသူကိုယ်တိုင်မကြမ်းမှမှတရားကိုတရိရတာနော်ရသော်အပြည့်နဲ့ကိုယ်တိုင်ကြမ်းမှနေရင်ဟိုငါနေကောင်းနေတာငါဘာမှဖြစ်နိုင်သေးပါဘူးလောကမှာလူတွေကကိုယ့်ကိုယ်ကိုဒီလိုပဲထင်နေကြတယ်တကယ်မကြမ်းမှဘူးဘုံဘုံလေးပြီဆိုမှငါမမအားကိုးစရာမရှိသေးပါလားဆိုတာသိတာအဲ့ဒီကြတော့မှအဲ့ဒီမှာတရားမှမြင်အားထုတ်တယ်တရားအားထုတ်တဲ့အခါကလည်းမှဘယ်ဆရာတော်တွေကတရား သိတယ်လေဆိုတော့ဘုရားတို့ဖြူတော်မုန်းဆရာတော်ဘုရားကြီးနောက်ပြီးတော့ဆရာတော်ဥဇဝနာဒီနှစ်ပါးကနေပြီးတော့တရားကြီးပြပေးတယ်စာထဲမှာပါပါတယ်ဒါကြောင့်မို့ဒီတရားတွေကိုလည်းကိုယ်တိုင်အားထုတ်ထားတဲ့ပုဂ္ဂိုလ်ဆိုရင်ဒီအရိယာဝါဒဆိုတဲ့တရားတော်ကြီးနာရတဲ့ခါကလာပိဋိတိဖြစ်လာမယ်ကိုတို့ရင်နဲ့တိုက်ဆိုင်ကြည့်ရတဲ့ခါကလာကြတော့လေဝမ်းမြောက်ဝမ်းသာပိဋိတော်လာတာဖြစ်လာမယ်ဒါကြောင့်မို့ ဒေသနာအနေအားဖြင့်ဒီမှာငါးပြင်ပေဆိုရဲဒေသနာကနေရသော်ပြန်ဟောထားတာဖြစ်ပါတယ်။ကောင်းစဉ်အရာဆိုရင်ငါးပြင်ပေဆိုရဲအတိုင်းပေါ့အင်္ဂါငါးပါးလို့ပေပုံကစပြီးတော့ဘုန်းကြီးဟောရမှာဖြစ်ပါတယ်။သို့တော်လည်းပဲဒီမှာပฏิပတ်တိကမကျင့်စဉ်အရာအားဖြင့်ပြောရလို့ရှိရင်ဒီလိုရှင်မလေးဆရာတော်ဘုရားကြီးက ကျင့်စဉ်အနေအချင်းကြည့်ပြီးပြောရလို့ရှိရင်နံပါတ်3ဖြစ်တဲ့အရိယာဝါဒကစပြီးတော့ဟောမှသာပြီးတော့နားလည်နိုင်မှာဖြစ်တယ်။နံပါတ်3ဖြစ်တဲ့ပတာရကိနာစိတ္တတတိအဆောင်ရှောက်လေးရှိမှာအဲ့ဒီတရားလေးကစပြီးနံပါတ်3ပရိယဝါဒအဲ့ဒီနံပါတ်3ပရိယဝါဒကစပြီးဟောမှသာအားလုံးအထုတ်တဲ့ပုဂ္ဂိုလ်ကြီးနားလည်နိုင်မှာမို့တဲ့နားရင်ပယ်ပြီးဂုံ၆တွေ့ စုံစီစောင့်တပံဆိုတဲ့ပထမကုစုဆောင်ဖို့ပိုက်ကလေးနောက်ဆုံးအပိုက်ကလေးအဲ့ဒီနောက်ဆုံးဆောင်ပိုက်ကလေးအပိုက်ကလေးကနေစပြီးတော့ဟောကြားမှပဲမိမိရဲ့ဒီမှာအရိယဝါဒတရားပူပြီးတော့နားလေသဘောပေါက်မှာဖြစ်တဲ့အတွက်နံပါတ်3ဖြစ်တဲ့အရိယဝါဒတရားကစပြီးတော့ဟောမယ်ဆိုပြီးတော့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကကတိစာဘိကဝေဘိက္ခုဧကရကောဟောတိ ။ဣဒံဘေကဝေဘေကုတတရေပိနာစေတနာသမ္မာနာကေတောဟောတိ။ဧဝံခောဘေကဝေဘေကုဧကရေခောဟောတိ။ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးရဲ့ဒေသနာဉာဏ်လေးကိုဘုန်းကြီးတို့ရှင်းခံပြီးတော့ဟောကြားရမှာဖြစ်တဲ့အတွက်ဆရာတော်ဘုရားကြီးရဲ့ဟောသွားတဲ့အသေးစိတ်တွေရှိအောင်လို့ဘုန်းကြီးတို့ဟောနိုင်မှာမဟုတ်ပါဘူး။ ဆရာတော်ဘုရားကြီးဟာဝိပဿနာဉာဏ်ဖြစ်ပုံတွေကိုအသေးစိတ်ကြီးကစပြီးတော့ဒီအရိယာဝါဒမှာဟောကြားထားတာဖြစ်ပါတယ်။ဘုန်းကြီးများကတော့အားလုံးဟာအပေါ်ပိုင်းလေးကနေပြီးတော့ယောဂီများနားလည်နိုင်လောက်အောင်လေးတွေပဲဘုန်းကြီးဟောတော်မှာဖြစ်ပါတယ်။ဘိကဝေယံတို့များကိုရှင်းသားတို့ပဋိစ္စပေတုရင်ဘိကဝေယံဒီဝါယောဂီပုဂ္ဂိုလ်ဒီလိကရကောတကူသောအဆောင်ရှောက်ရှိသည်ဟောဒီဖြစ်ပါသည်။တကူသောအဆောင်ရှောက်ဆိုတာဘယ်လိုအဆောင်ရှောက်နဲ့ပြည့်စုံမှာလဲတဲ့။ အဲ့ဒါလေးကိုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကကိုယ်တော်တိုင်းအမေးထုတ်တာပြီးတော့ကိုယ်တော်တိုင်းဖြေချမ်းပတိတုကမြတ်တာပု္ပ္ပံကိုယ်တော်တိုင်းဖြေချမ်းဖို့အတွက်ကိုယ်တော်တိုင်းလည်းမိဘမိထုတ်တာဖြစ်ပါတယ်ဣဒံဘိကဝေဘိက္ခုတတရိကိနစိတ္တသာသမဏေတောဟောတိဘိက္ခုယံတော်များဘုရှိသားတို့ဣရာဤသာသနာတော်၌ဘိက္ခုယဟံဒီဝတရားအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်တတရိကိနအမှတ်ရမှုတတိအဆောင်အလျှောက်ရှိသော စေတသာစိတ်နဲ့တမ္မာနာဘေတောပြည်စုံသည်ဟောဒီဖြစ်၏ရှုမှတ်မှုဆိုတဲ့အမှတ်ရမှုဆိုတဲ့တတိအဆောင်ရှောက်လေးနဲ့ပြည်စုံရမယ်ရှုမှတ်မှုတတိအဆောင်ရှောက်လေးပြည်စုံနေရမယ်ဒါဘုန်းကြီးတို့အရိယာဝါဒတရားတစ်ပါးပဲအဲဒီတော့ရှုမှတ်မှုအဆောင်ရှောက်လေးအဲ့ဒီအဆောင်ရှောက်လေးကပြည့်စုံနေမယ်ဆိုရင်ဘုန်းကြီးတို့အရိယာတို့စံနေနေမှာနေရတယ်လို့ပဲ စိတ်တိုင်းစိတ်တိုင်းမှာအမှတ်ရမှုဆိုရင်တတိဆောင်ရှောက်အမြဲတမ်းပါပြီးတော့ပြည့်စုံနေရစိတ်တိုင်းစိတ်တိုင်းမိမိရဲ့စိတ်ရင်းဖြစ်တိုင်းဖြစ်တိုင်းအဲဒီစိတ်တိုင်းစိတ်တိုင်းမှာရှုမှတ်မှုဆိုရင်အမှတ်တရားလေးအမြဲတမ်းပြည့်စုံပြီးတော့နေရမယ်ဆိုတော့ဘယ်လိုပုံကိုမျိုးတွေမှာပြည့်စုံနေတယ်လဲဆိုရင်ယန္နာပုဂ္ဂိုလ်မှာကောင်းကောင်းပြည့်စုံနေတယ် ဒီပုဂ္ဂိုလ်မှာပြည့်စုံတယ်ယဟနာပုဂ္ဂိုလ်မှာအေးယဟနာပုဂ္ဂိုလ်များမှာကြတော့စိတ်တိုင်းစိတ်တိုင်းမှာဟောဒီအမှားရမှုဆိုတဲ့တတိလေးပါဒလားမပါဘူးလားပါပါဗျာအမှားရမှုဆိုတဲ့တတိလေးပါတယ်ဘုန်းကြီးတို့ဓမ္မပုဂ္ဂိုလ်တွေပုထုဇဉ်ပုဂ္ဂိုလ်တွေဟာစိတ်တိုင်းစိတ်တိုင်းမှာအမှားရမှုလေးပါနိုင်ပါမလားပါနိုင်ပါဗျာပါနိုင်ဓမ္မပုဂ္ဂိုလ်တွေဘယ်လိုမှမပါနိုင်ဒါတောင်မှကြည်တန်းတော်ယဟနာပုဂ္ဂိုလ်မြတ်စွာဘုရားယဟနာပုဂ္ဂိုလ်မှာပါ အခြားခြားပုဂ္ဂိုလ်တွေကိုပြပြီးရဟန္တာပုဂ္ဂိုလ်မှာစိတ်တိုင်းစိတ်တိုင်းမှာဓမ္မရမှုဆိုတဲ့တတိလေးကစိတ်တိုင်းစိတ်တိုင်းမှာတပ်ပါနေအဲဒီရဟန္တာပုဂ္ဂိုလ်မှာပြည့်စုံတယ်ရဟန္တာပုဂ္ဂိုလ်များမှာကာယကံကိုယ်အမူအရာကိုပြုတိုင်းပြုတိုင်းမိမိရဲ့ကိုယ်အမူအရာလေးထိုင်တဲ့ကာမဖြစ်စေထားတဲ့ကာမဖြစ်စေသွားတဲ့ကာမဖြစ်စေသင်္ကန်းလေးကိုကြိုင်တဲ့ကာမဖြစ်စေသင်္ကန်းလေးကိုရမ်းတဲ့ကာမဖြစ်စေယုံတဲ့ကာမဖြစ်စေ မိမိရဲ့အမူအရာတိုင်းအမူအရာတိုင်းကိုဟောဤမှတ်ရမှုဆိုတဲ့တတိလေးကအမြဲမပါဘူးလားပါပါအမြဲပါဘုရားကယောဂီပုဂ္ဂိုလ်တော်တော်ကိုအမှတ်ကောင်းပြီးတော့ဒီခါလို့ဒီခါညာတော့ကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ကိုအဲ့လိုဖြစ်နေတဲ့ပုဂ္ဂိုလ်တော့အမှတ်ရတိုင်းသူကအမြဲတမ်းတတိကံနေတယ်သို့တော့ဒီယန္နာပုဂ္ဂိုလ်တော့မဟုတ် အချို့နေရာလေးတွေမှာလွတ်သွားတာလေးတွေမရှိဘူးလားရှိပါတယ်အချို့နေရာလေးတွေလွတ်သွားတာရှိတယ်ဟောရဟန္တာပုဂ္ဂိုလ်မှာတော့ဒီကာယကကိုအောင်မညာတွေပြုတိုင်းပြုတိုင်းဝစီကံနဲ့နှုတ်အမူအရာပြောဆိုတိုင်းပြောဆိုတိုင်းဟောဒီယဟနာပုဂ္ဂိုလ်တွေမှာတော့ဘာပဲပြောပြောနောက်ကအမှတ်တတိလေးမပါဘူးလားပါပါဘုရားပြောတရားစကားပဲပြောပြောတခြားစကားပဲပြောပြောပြောရ နောက်ကအမှားတည်းလေးပါနေတော့အမှားတွေပါနိုင်လေရလားပါနိုင်ပါဗျာမပါနိုင်တော့ဘူးမနောကံစိတ်ချမ်းစီတိုင်းချမ်းစီတိုင်းအမှားရတဲ့ဟောဒီတတိလေးကအမြဲတမ်းပါနေတယ်စိတ်ထဲမှာစိတ်ကိုစဉ်းစားချမ်းစီမှုကြီးဖြစ်ပေါ်လာရင်လည်းအဲ့ဒီဖြစ်ပေါ်လာတဲ့အချိန်တိုင်းအချိန်တိုင်းဟောဒီအမှားရမှုဆိုတဲ့တတိလေးကဖြစ်ပေါ်နေတယ်ဆိုတော့ အဲ့ဒီမှာသူ့ရဲ့တဏ္ဍာမှာကိလေသာဆိုတာဝင်ခွင့်ရသေးလားလဲမရပါဘူးဒါကဘုရားတော့ယန္နာပုဂ္ဂိုလ်မှာအဲ့ဒီလိုလိုကာယကံမာယောဝစီကံမာယောမနောကံမာယောအဲ့ဒီမှာအားလုံးကနောက်ကအမတ္တတိတွေပါနေအဲ့လိုအမတ္တတိတွေပါနေပြီဆိုရင်ဘုရားဘာစိတ်မှမဝင်နိုင်တော့မကောင်းစိတ်တွေအကုသိုလ်စိတ်တွေဝင်နိုင်သေးရလားမဝင်နိုင်ပါဘူးဒါကမှမဝင်နိုင်တော့ဘုရားယောဂီများအများကြီးကပါနေတယ် တတိမရပဲနဲ့အမှတ်မရပဲနဲ့ပြုမိတာပြောမိတာကြံစည်မိတာရဲ့လို့ယဟန္တာပုဂ္ဂိုလ်မှာမရှိဘူး။ဘာမရပဲပြုပြုနောက်ကမှကြည်ပါနေတယ်။ဘာကိုပဲပြောပြောနောက်ကမှကြည်ပါနေတယ်။ဘာကိုပဲကြံစည်ကြံစည်နောက်ကမှကြည်ပါနေတယ်။အဲဒီတတိအဆောက်အအုံလေးကတော့ဖြင့်နောက်ကနေထက်ချက်မကွာအမြဲတမ်းလိုက်ပြီးတော့အမှတ်ရနေတယ်။ဒါဘုန်းကြီးတို့ယဟန္တာပုဂ္ဂိုလ်ပဲပုဂ္ဂိုလ်တွေနဲ့ယဟန္တာပုဂ္ဂိုလ် ဆရာတော်ကဒီဘုန်းကြီးတို့တရားထုတ်တဲ့ပုဂ္ဂိုလ်တွေမှာလည်းအချို့ပုဂ္ဂိုလ်တွေပြောတာတွေရှိပါတယ်အာဒီလိုနေရာမှကိုတတိမလွတ်တော့ဘူးလို့ပြောရရှိပါတယ်ဒါကုသိတ်ထဲမှာမလွတ်တော့ဘူးလို့စိတ်ကထင်းနေတာလွတ်တဲ့နေရာလေးတွေ तू သိလို့လားမသိလို့လားသိလို့ပါသိလို့လွတ်လွတ်သွားတာလေးတွေ तू သိလို့တတိလေးလွတ်လွတ်သွားတာရှိတယ်ဓမ္မပုဂ္ဂိုလ်တွေအနေနဲ့ကတော့လွတ်လွတ်သွားတယ်ဒီယဟန်ပုဂ္ဂိုလ်မှာတော့ဘယ်နေရာမှကိုစိတ်ကလေးလွတ်သွားတာလို့ရှိတော့ဒါကြောင့် အဲ့ဒီယဟနာပုဂ္ဂိုလ်တဲ့ဘယ်လိုချစ်ကြွရမလဲလို့ဆိုရင်စရတောစာသွားနေစင်မှာရောတဲ့တိဋ္ဌဒေါစာရက်နေစင်မှာရောတဲ့သုတ်တဒေါစာတိနေစင်မှာရောတဲ့ဇာကရတ္တစာနိုးနေစင်မှာရောတဲ့အတ္တထုံယဟနာပုဂ္ဂိုလ်ဤညာနာဒသနံအတိအမြင်ဒီသတ္တတံသမိတံအမြဲမကြာနေပစ္စုပ္ပတ္တိတံရှေးရှုခြင်းနေလို့ဒီလိုရှိယူစကားဆိုကြတယ် ။အဲတော့ဒီထဲမှာဘုန်းကြီးတို့အခုဒီမဲ့ဆရာတော်တွားနေစဉ်ဒါတတိမတော်ဥထားတော့ဒိဋ္ဌတော်ရက်နေစဉ်မလို့ဥထားသုတ္တတော်အိတ်နေစဉ်ဆိုတော့အိတ်တော်နေစဉ်မှာတော့ဘယ်လိုမှဖြစ်နိုင်ဒါကိုကျေးဇူးတော်ရှင်မဆရာတော်ဘုရားကြီးကဒီသုတ္တဒေါသနဲ့ပတ်သက်ပြီးတော့အိတ်နေစဉ်ဆိုရမှာတဲ့အိတ်မပြောခင်အိယာဝိအိယာပေါ်မှာအိစ္ဆအိတ်မပြောခင်ခြေရည် နောက်အိပ်ပျော်နေစဉ်မှာတော့ဘာမှတတိရှိတော့ဘူးလေအိယာကနိုးတဲ့အချိန်လို့ဒီလိုပြောပြပါတယ်။ဒါမှသုဒ္ဓသောစာအိပ်နေစဉ်မှာဆိုတဲ့နေရာမှာအိပ်မပျော်ခင်အချိန်နဲ့အိယာကနိုးတဲ့အချိန်ကိုဆိုလိုပါတယ်တဲ့။အဲ့ဒီအချိန်လေးကိုဒါတတိအများအားရှိနေတယ်အိပ်ပျော်နေတဲ့အချိန်မှာတော့ဖြင့်လုံးဝတတိမရှိပါဘူး။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတတိတရားလေးအမြဲတမ်းဘုန်းကြီးတို့ကပ်ပန်းနေပြီ။ကိုယ်မူရာလူတိုင်းတဲ့တတိလေးကပ်ပန်းနေတယ် နှုတ်မူရာတို့ဆိုတဲ့တတိလေးကပ်ပါနေတယ်စိတ်မူရာဉာဏ်စီတိုင်းပဲပဲဒီတတိလေးကပ်ပါနေပြီဆိုရင်ဒီမကောင်းတဲ့ကိလေသာဆိုတာဝင်ခွင့်ရသေးလားမရပါဗျာဘယ်မှကိုဝင်မရတော့ယဟနာပုဂ္ဂိုလ်ရဲ့တဏ္ဍာအဲ့လိုကိလေသာတွေကလုံးဝကင်းနေတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲအဲ့လိုကာယကံမှုဝစီကံမှုမနောကံမှုအဲ့ဒီပုံမှာရှုစိတ်လေးငြင်းငြင်းဆွဆွကပ်ပါနေအောင်ရှုနိုင်လာပြီဆိုရင်ပေါ့အထိုက်လျောက် ရှုနိုင်လာလို့ရှိရင်ရှုနိုင်လာသလားဣလိတာတွေနည်းမလားများမလားနည်းပါပါဣလိတာတွေနည်းပါနည်းပါအဲ့လိုဣလိတာတွေနည်းပါနည်းပါသွားတဲ့အတွက်အဲ့လိုအငြင်းမဲ့တဲ့တတိကပ်ပြီးတော့ဒီတတိအဆောင်ရှောင်လေးထားပြီးတော့ရှုမှတ်နိုင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာလိုစံအိမ်ထဲမှာမနေရဘူးလားနေရပါဘူးဘယ်လောက်ကြာကြာနေရမလဲဆိုရင်ရှုမှတ်နေတဲ့ခိုင်ပဲ ဘယ်ခိုက်မှာလဲရှုမှတ်နေတဲ့ခိုက်ဒီရှုမှတ်နေတဲ့ခိုက်လေးမှာမိမိတရားတွေစံနေနေတရားတကယ်လို့ရှုမှတ်မှုလွတ်သွားရင်ဒီစံနေလေးကပြမရောက်ပြီဟုတ်တယ်မလားအဲတော့ဒီရှုမှတ်မှုလေးမြဲနေပြီဆိုရင်သူ့ရဲ့တဏ္ဍာမှာကိလေသာဝင်ခွင့်ရသေးလားမရပါဘူးဝင်ခွင့်မရတော့တဲ့အတွက်အရိယာတို့စံနေနေနေခွင့်မရဘူးလားမရပါဘူးအဲဒီနေခွင့်ကလေးကသူရှုမှတ်နေတဲ့ခိုက် တဏှာဟိအာယုမစိတ်ပြီးမိလေတဏှာဟိဆိုင်နဲ့မနေရဘူးလားနေရပါခင်ဗျာဘယ်မိမိကတရေလုံးဒီမှာရှုမှတ်မှုတွေမြဲနေတာမှတ်နိုင်ပြီဆိုရင်တရေလုံးဆိုင်နဲ့မှမနေရဘူးလားနေရပါခင်ဗျာဒါကြောင့်မို့ဘုန်းကြီးယောဂီများအရိယာပုဂ္ဂိုလ်တွေကအရိယာဆိုင်နဲ့နေခွင့်ရမလားတပိတော်တို့အထုတ်နေတဲ့ပုဂ္ဂိုလ်တွေရောနေခွင့်မရဘူးလားလို့မေးရင်အဲ့ဒီလိုတတိမြဲနေတဲ့ပုဂ္ဂိုလ်ဆိုရင်မြဲသလားရှုမှတ်နေတဲ့အခါမှာ တဏှာကြီးရှုမှတ်ရင်တဏှာကြီးနေခွင့်ရတယ်ဟုတ်တယ်မလားမှန်ပါဗျာဒီတဏှာကြီးရှုမှတ်ရင်တဏှာကြီးနေခွင့်ရတယ်အဲ့တော့ဒီတတိတရားလေးဟာဘုန်းကြီးတို့ယောဂီဟာအမြဲတမ်းလောကီကိစ္စမှာပဲဖြစ်ဖြစ်လောကုတ္တရာကိစ္စမှာပဲဖြစ်ဖြစ်ဒီတတိတရားလေးဟာအသုံးဝင်လားအသုံးဝင်ဘူးလားအသုံးဝင်ပါဗျာဒါကြောင့်မို့တတိစ္စကွာနာဘေကဝေတပ္ပတိကဝရာမိယောဟောတာဘေကဝေယံတို့ဟောစီစဉ်အင်္ဂါဗျာတိ တတိဆတတိတရားဟူတာဖြင့်တပ္ပတိကလုံးစုံသောလောကီလောကုတ္တရာဖြာပြန်သောယန္တာနာတို့၌ယေရှုများ၏ဟူ၍ဝါရမိဟောတော်မူသည်လောကီကိစ္စမှာလည်းတတိမိတ်နေရင်ကောင်းလားမကောင်းလားမကောင်းပါဗျာအလုပ်လေးတစ်ခုလုပ်မယ်ဆိုရင်တတိကမိတ်သွားပြီဒီလိုမဖြစ်ပြန်မပြီးပြန်ဟုတ်တယ်မလားအရေးကြီးတဲ့အကြောင်းအရာလေးတစ်ခုကိုပြောဖို့ရအတွက်မိတ်သွားပြီဆိုရင်ဟောအရေးကြီးတဲ့ကိစ္စလေးအားလုံးပြည့်စုံတော့တယ်အဲ့လိုဆိုတော့ကောင်းတယ်နော် ကောင်းပါဘူးကောင်းအောင်လောကီဘက်ကလည်းမကောင်းဘူးဟောတရားအားထုတ်တဲ့နေရာမှာဒီတတိမိတ်နေပြီတတိလွတ်နေပြီဆိုရင်ဈာကိလေသာတွေမဝင်ဘူးလားဝင်ပါတယ်ဗျာကဲအဲ့ဒီတော့တတိလေးဟာအမြဲတမ်းရှိနေဖို့မလိုပါဘူးလားမလိုပါပါဘူးဒါကြောင့်မို့ဖြစ်တိုင်းမှတ်ရှုတတိပြုစောင့်မှုအစဉ်ထားကျေးဇူးရှင်ဆရာတော်ဘုရားကြီးကဖြစ်တိုင်းမှတ်ရှုတတိပြုစောင့်မှုအစဉ်ထားကဲဒါလေးဆိုလိုက်ဖြစ်တိုင်းမှတ်ရှု ဖြစ်တိုင်းမှရှုတတိပြုတတိပြုစောင့်မှုအစဉ်ထားစောင့်မှုအစဉ်ထားဖြစ်တိုင်းမှရှုဖြစ်တိုင်းမှရှုတတိပြုတတိပြုစောင့်မှုအစဉ်ထားစောင့်မှုအစဉ်ထားဒီယောဂီပုဂ္ဂိုလ်များဟာရိယာတို့ရဲ့စံနေအိမ်နဲ့နေနေဆိုရင် ဒီအမှတ်ရမှုဆိုတဲ့တတိလေးဟာအမြဲတမ်းရှိရမလားမရှိရဘူးလားရှိရပါပါဗျာအဲဒီလိုအမြဲတမ်းတတိလေးကပ်ပြီးတော့ကာယကံမှုပစ္စည်းဝစီကံမှုပစ္စည်းမနောကံမှုပစ္စည်းအမြဲတမ်းမိမိရဲ့ဒီမှာတတိဥစေတဲ့စိတ်လေးကအမြဲတမ်းကပ်ပြီးပါနေပြီဆိုရင်ကိလေသာတွေမဝင်နိုင်တော့တဲ့အတွက်အဲ့ဒီအချိန်လေးဟာမိမိအရိယာတို့ရဲ့စံနေအိမ်ထဲမှာနေရပြီမမြင်ဘူးလားဗျာနေပါတယ်ဗျာဒီရကြောင့်ဘုန်းကြီးတို့ဧဝံဟောဘေကဝေဘေဟုဧကာရခောဟောတိ ဒီနေ့ဒီတပုံမင်းနဲ့ပဲဒီနေ့ခေါင်းစဉ်လေးတစ်ခုကိုဘုရားဟောလိုက်မနေ့ကကြာမှာခေါင်းစဉ်တစ်ခုကိုဆက်ပြီးဟောပေးမယ်နော်ဒီမှာနောက်တာဘုရားဟောစရာရက်ကြီးရှိသေးတယ်အဲ့တော့ဆရာတော်ဘုရားကြီးဟာလည်းဒီတရိယာဝါဒတရားတော်ကိုသူ့ရဲ့အစဉ်လိုက်အစဉ်လိုက်သူဟောပါတာသူဘုန်းကြီးကလည်းဘုန်းကြီးဒီမှာပြီးတဲ့လောက်လေးကိုအစဉ်လိုက်အစဉ်လိုက်နေတယ်အဲတပါးပြီးရင်တပါးနှစ်ပါးပြီးရင်နှစ်ပါးပြီးနိုင်တဲ့လောက်ကို၃၄ပါးနဲ့ပြီးရင်၃၄ပါးပြီးအောင်ဟောသွားမယ်နော် ဒါကြောင့်ဒီဟောကောဘေကွေဘေကုတတရေတတရေခောဟောတိဘေကဝေယံတော်များဥจิตတို့ဤဟုကောဤတို့လျင်ဘေကုယဟံဒီဝံယောဂီပုဂ္ဂိုလ်သည်ဧကရေခောတကူသော အဆောင်ရှောက်ရှိသည်ဟောတိဖြစ်ပါ၏ဤတိလောဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓု